အခန်းကြီး၈အငယ်၁မှ9ရှုအာအမျိုးသားဘိလဒတ်မွဲ့ဆိုသည်ကားတင်သည်အဘယ်မျှကာလပတ်လုံးဤသို့ ပြောမည်နီတင်ပြောသောစကားသည်အဘယ်မျှကာလပတ်လုံးလေပြင်းကဲ့သို့ဖြစ်မည်နီဘုရားသခင်သည် မတရားသဖြင့်အပြစ်ပေးတော်မူမည်လောအနန္တတကုရှင်သည်တရားကိုဖျက်တော်မူမည်လောတင်ဤသားသမီးတို့သည်ဘုရားသခင်ကို ပြစ်မှားသောကြောင့် ပြစ်မှားစဉ်တွင်သူတို့ကိုသုတ်သင်ပယ်ရှင်းတော်မူသော်လည်း၊သင်သည်မဆိုင်းမလင့်၊သန့်ရှင်းဖြောင့်မတ်သောသဘောနှင့်ဘုရားသခင်ကို ရှာ၍၊အနန္တတန်ခိုးရှင်အားတောင်းပန်လျှင်၊စင်စစ်သင့်အတွက်ကိုယ်တော်သည်ထပြီးလျှင်၊သင်၏ဖြောင့်မတ်သောနေရာကိုကောင်းစားစေတော်မူသဖြင့်၊သင်သည်အစအဦး၌ငယ်သော်လည်း၊နောက်ဆုံး၌အလွန်ကြီးပွားလိမ့်မည်။8 လွန်လေပြီးသောကာလကိုစစ်၍ရှေးဘိုးဘေးတို့ကိုမေးမြန်းခြင်းငှာအာထုတ်ပါလော့ငါတို့သည်မနေ့ဤသားဖြစ်၍အလင်းမတိရပါမြေကြီးပေါ်မှာငါတို့နေရသောနေ့ရကာလသည်အယိတ်သက်သက်ဖြစ်ပါ၏ထိုသူတို့မူကားတင့်ကိုဆုံးမတွင်တင်၍မိမိတို့စိတ်နှလုံးထဲကမွဲ့ဆူကြလိမ့်မည်ဂမာပင်သည်ရှုမရှိဘဲကြီးပွားနိုင်သလော မြစ်နားမှပေါက်သောမြက်ပင်သည်ရေမရှိဘဲကြီးပွားနိုင်သလော။ထိုအပင်သည်စိမ်းလျက်မရိပ်မဖြတ်သော်လည်း၊အခြားအပင်ထက်သာ၍ညှိုးနွမ်းတတ်၏။ထိုသို့ဘုရားသခင်ကိုမေ့လျော့သောသူအပေါင်းတို့သည် ဆုံးခြင်းသို့ရောက်ရကြလိမ့်မည်။အဓမ္မလူမြော်လင့်စရာအကြောင်းသည်ပျက်လိမ့်မည်။ထိုသူမြော်လင့်ရာလမ်းသည်ပြတ်လိမ့်မည်။မှီခိုသောအရာသည်လည်း ပင့်ကူမြေးကဲ့သို့ဖြစ်လိမ့်မည်ထိုသူသည်မိမိအိမ်ကိုမှီ၍အိမ်သည်အမိမခံလက်နှင့်ကင်တော်လဲမတီးစေနိုင် သူသည်နေပူမှာစိမ့်လန်းလျက်အခက်လက်အားဖြင့်မိမိဥယင်ကိုနှံ့ပြလျက်အမြင့်အားဖြင့်စမ်း၍တွင်းကိုဝမ်း၍ကြောက်ထူသောအရက်ကို တွေ့မြင်လျက်ရှိတော်လဲသူကိုတုတ်တင်ပယ်ရှင်း၍မိမိနေရာရက်ကတင်းသည်ငါမတွေ့မမြင်စဘူးဟု သူကိုညင်းပယ်လိမ့်မည်အငယ်16မှ22ထိုသူဝမ်းမြောက်ရာလမ်းသည်ထိုတို့ဖြစ်၍သူနေရာမြေ၌အခြားသောသူတို့သည်ပေါက်ကြလိမ့်မည်စုံလင်သောသူကိုကားဖျားသခင်စွန့်ပစ်တော်မမူမတရားသဖြင့်ပြုသောသူတို့ကိုကားမဆတော်မမူရေမိုးရသောအခွင့်ရှင်လန်းစွာနှုတ်ငွေရသောအခွင့်ကိုတင်၌ပေးကောင်းပေးတော်မူမည် တင့်ကိုမုံသောသူတို့သည်ရှက်ချင်းနှင့်ဖုံးလွှမ်းလျက်ရှိကြလိမ့်မည်သို့သောသူနေရာအရက်သည်လည်းဆုံးရှုံးခြင်းသို့ရောက်ရလိမ့်မည်ဟု မွဲ့ဆို၏